ယခုပရိတရားတော်ကိုနာကြားကြပါလိမ့်မယ်။သမန္တာသကဝါလေတုအတရာဝိသံတုဒေဝတာသာရမမုနိရာဇဂာသုဏန္တုသကမောက္ခရံဓမ္မသဝနာကာလောအယံဗရန္တာဓမ္မသဝနာကာလောအယံဗရန္တာဓမ္မသဝနာကာလောအယံဗရန္တာ နမောသဒ္ဒဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓဘာနမောသဒ္ဒဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓဘာနမောသဒ္ဒဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓဘာရေတန္တာမန္တစိတ်တာအတိတရဏတရဏ တိထလောကန္တရေဝဘုံမာဘုံမာသတိဝကုဏကဏကဏယဝတသဝကာလံဣတိအာယတုဒေဝဝရကနကမယေမေရုရာဇေဝတန္တောတန္တောတန္တောသဟိတုံမုနိဝရဝသနံသောတုမကံသမေကာ သာဝေသူသက္ကဝါလေသူယထာဒီဝါစသမနောညာမေကတံပုညံသဗ္ဗတံပတိတာရကံသဗ္ဗေဒါနုမောရိတဝါသမေဃာသာသနေရတာပမာရရိတဝန္တုအရခာသဝိတေသတောသာသနာသသလောကသဟုတ်ဒီဘဝတုသဗ္ဗရာ သာဝနာပိဇာလောကင်းသာဒေဝရခန္တုသဗ္ဗရာသာရိဟွန္တုဒုက္ခိတာဝေပရိဝါရေဟိအတနောအနိရာသုမနာဝန္တုသာသဝေဟိညာတိဝိသာသာတောဝါသောရတောဝါမနုဿတောဝါအမနုဿတောဝါအေဟိတောဝါဝရကတောဝါ စိတာသတောဝါသာနုကတောဝါကာနကတောဝါနခတတောဝါဇနဝရရောဂတောဝါအတ္တဓမ္မတောဝါအတ္တဒိဋ္ဌိတောဝါအတ္တပုရိသတောဝါသန္တာဟာတိအာသမိဃဂောနကုက္ကုရသဟိဝိသေကမနိတပတိပိဧသဒိသဒုက္ကရမဟိန္တာ ယခရကတာရီနာနာရယတောဝါနာနာရောဂတောဝါနာနာဥပါဒဝတောဝါအရခံကဏ္ဍတုညမေလံဒွါရတာဤစိဉ္စိတုပါရိဝကာဟောဌာနာနာဤကေသံတိထာတင်သစ္စမေလံဒေတိတံဒေဝဒေဝေနာသဗ္ဗဘာဘဝိနာသနံ သဗ္ဗလောကဟိတထာယမင်္ဂလံတံပနာမဟေဧဝံမေတုတံဧကံသမယံဘဂဝါသာဝတိယဝိဟရတိစေတဝနေအနာဒပိဏိကသအာရမေပဒါဂောညတရာဒေဝတာအဘိကတယရတိယအဘိကတဝနာကေဝလကပံစေတဝနံဩဘတိတဝါ ယေနဘဂဝါတေနုပသင်္ကမိဥပဒေမိတဝါဘဂဝန္တာမိဝရတဝါဧကမန္တာသာတိဧကမန္တာထိတာခောမာရိဝတာဘဂဝန္တံဂါထာယဣဇဘာတိဘဟုရေဝမနုဿာသမင်္ဂလာနိအစိန်တယုံအာကင်ခမာနာသုဌာနာပြုဝိမင်္ဂလမုဒ္ဓမံ အဒေဝနာသာဘာလာနာပါရိဒါနိသဒေဝနာဘုဇာသာဘုဇတိယနာဧတမင်္ဂလာမုဒ္ဓမံပတိရူပသဘာသောသပုဗ္ဗေသကတမုညတာအတ္တသမ္မာပဏိသာဧတမင်္ဂလာမုဒ္ဓမံဘာဟုသစ္စင်္သဒိဗ္ဗင်္သဝိနယောသသုတေတိတော်သုဘာတိဒါသာယာဝါသာဧတမင်္ဂလာမုဒ္ဓမံ မဟာတာပိတုဥပဌာနာဗုဒ္ဓရတသင်ဟောနာကုလသာကမန္တာဣဒမင်္ဂလမုဒ္ဓမံဒါနိသဓမ္မစရိယာသညာရကနိသသင်ဟောအနဝေဇာနိကာမနိဣဒမင်္ဂလမုဒ္ဓမံအာရတိဝေဒီပါပါမိသဘာနာသဗယမောအဘမရောဇာရမေတုဣဒမင်္ဂလမုဒ္ဓမံ ကာရောသနိဝါဒောသဗန္တုတိသတိညုတာကာလေနဓမ္မသဝနံဣဒမင်္ဂလမုဓမ္မံခန္တိသသောသပတသမနာနိသရတနံကာလေနဓမ္မသာယေသဣဒမင်္ဂလမုဓမ္မံတဘောသဗြဟ္မစရိယံသရိယသစ္စာနာရတနံနိဗ္ဗာနာတသိကိယသာဣဒမင်္ဂလမုဓမ္မံ ဗုဒ္ဓတာလောကရမေဟိစိတ်တံယတနာကံပတိအာသောကံဝိရဇံခေမံဧတံမင်္ဂလမုဒ္ဓမံဧတာရိတနိကတဝါနဘဝထမဗရာဇိတာဘာဝတာသုတင်ကိသန္တိတံဒေသမင်္ဂလမုဒ္ဓမံမင်္ဂလသုတ်တံနေတိတံ ပဏိဒါနာတောပထာယသတ္တသတ္တသတ္တပါရမီယောသာသာဝပါရမီယောသာသာပရမထပါရမီယောတိသမဒိန္ဒပါရမီယောပိဉ္စမဟာပရိစ္ဆာယေလောကထသရိယံညာတထသရိယံဗုဒ္ဓထသရိယံတိတေသောဇေယယောပိစိမဝေကဘောကံတေ သာတေပိနိကမနံပရဏစရိယံဘောရိပန္လင်ေမဟာရဝိဇယံသဗ္ဗညုတညာနာပတိဝေရံဓမ္မစဓမ္မစကဘောဓနနဝလောဗုဒ္ဓသမေတိသဗ္ဗေတိမေဘုရဂုဏယဝစေတဝါဝေတလီယတိတုပါဂရံတေသူတိယမဟာရတေပရိဒံကရွန်တော်အာယတမအာနန္ဒထေရောဝိယ ကာရုညစေတံဥပဒဝိတဝါကောတိတရာသာလေသူသက္ကဝါလေသူဒေဝတာယတနာပတိကနာတိယဇဝေသလိယပုရိသောကမနုဿတောဝေခသံဗုဒ္ဓံတိဝိရမယံခေဘမန္တတာပေတိပရိဒံတမနာမယေယာနိရဗုဒ္ဓာနိသမာယတာနိဘုမာနိဝါယာနိဝါဒါလိခေ သဗ္ဗေဝဘုဒ္ဓသုမနာဘောတုအထောပိသကိစ္စသုနာတုပါတိတံသာသမာဟိဘုဒ္ဓနိဒမေရသဗ္ဗေမေတ္တံကရောဓမ္မနုသိယသဇာယဒီဝါဇာရတောဇာရန္တိယေဝလေသာသမာဟိနေရကတအပမတာယံကိတိဝိတံဣဒဝါဟုရဝါသေယသူအာရရတနာမဏိတံနာနောသမာဓိတကခေတေနာ ဣဒာမိဗုဒ္ဓေရတနာပဏိတံဣဒေနာသစ္စေနာသောတိဟောတုခေယံဝိရာဂံအမတံပဏိတံရိသရာပကြမုနိသမဟိတောနာတေနာရမေနာသမတိဂိဉ္စီဣဒာမိဓမ္မေရတနာပဏိတံဣဒေနာသစ္စေနာသောတိဟောတုယံဗုဒ္ဓတတော်ပိဝနေသူစဉ် သမာရိမာနဒိဋ္ဌိညာမဟုသမာရိနာတိနာသမောနဝိသတိဣဒာမိဓမ္မေရတနာမဏိဓမ္ဣရိနာသစ္စေနာသုတိယောတုယေပုဂ္ဂလာအထပဒမသတ္တာသတ္တာရိဧတံယုဂာနိဟောတိဒေတကိနေယသုဒ္ဓတာဘာဝကာဧတေတုဒိဏာနိမဟာဗလာနိဣဒာမိသံဃေရတနာမဏိဓမ္ เอนานิเสนาตุริโหตุเอตุภิยุธามนาสาดาเลนาเอกามิโนโกรมตัมนามิเอปฏิปนาอมตะอุเสสะลาดามูรานิบุริมุสมานาပိရမိတံရတနာပဏိတံဣရိနာသစ္စနာသုတိယောတုတတိန္ဒသီလောပရိသိတောတိယတတော်ဝိဝတရားသံပကံပိယော တတုမအတပုရိသဝရာမိယောအရိယဇာနိဝိသပတ္တိဣဒံဘံယရတနာမဏိတာဣဒိနာသစ္စေနာသောတိဟောတုယေရိယသစ္စာနိဝဝယန္တိသံမြရပဉ္စနာသူရေတိတာနိခိဇာတိဒေဝန္တိဘုဒ္ဓဗမတာနာဒေဝဓမ္မမာရိယန္တိဣဒံဘိဘံယရတနာမဏိတာ ဣဒိနာဒုစိနာသောတိဟောတုဘာဝတသဒနာသမရာယသယတုဓမ္မစိဒာဘောန္တိသက္ကာဒိဋ္ဌိဝိသိကစီရေသသီလဝဒဝါပိယရာတိကေစီဘုဒ္ဓဘာယေဣဇာဝိပမုတောသစ္စာရိသာရဏိအဘဘကာတောဣရံတံငေရတနာမဏိတံဣရေနာဒုစိနာသောတိဟောတု ဧသာတိသောကာမဂဏိဘဗကံကာယေနဝါစာဥဒစေရတဝါအဘဘာသောတသပစ္စရာယအဘဘာဒါတိရရတဟုတ်တာသီရမိဘံငေရတနာမဏိတံဣတိနာသစ္စေနာသူရိယောတုဝနဝဂုံမယထဘုဒ္ဓိတေကေခေမနာမဟာသေပရမသမိခေမေသတုဗမဓမ္မဝရဟရိတေယိနိဗ္ဗာနဂာမိပရမဟိတာယ ဣရာမိဗုဒ္ဓရောနာပဏိတံဣတိနာသစ္စေနာသုတယောတုဝရောဝရညုဝရတော်ဝရရောနုတ္တောဓမ္မဝရအရိတကြီးဣရာမိဗုဒ္ဓရောနာမဏိတံဣတိနာသစ္စေနာသုတယောတုခိနံဗုရဏနောအနာတိတမောဝိရတစိတ်တရတိကေဘောသမေဒေခိနပိဇာဟုလူသန္တာနိဗ္ဗာန်ဤတိသာယသယံပရိဘော ဣဒာမိတံဧရတနာပဏိတံဧတိနာသစ္စေနာသောတိဟောတုယာနိတာဘုရားနိသမာယတာနိဘုဝနိဝယနိဝအန္တလိခေသထာဂတံဒုံနတပုဇိတံဘုရားနမတာမသောတိဟောတုယာနိတာဘုရားနိသမာယတာနိဘုဝနိဝယနိဝအန္တလိခေသထာဂတံဒုံနတပုဇိတံဓမ္မနမတာမသောတိဟောတုယာနိတာဘုရားနိသမာယတာနိ ဘုမနုယနိဝါဒလေခေသဒ္ဒါတောသာဝုဇိတံမင်္ဂံနမတာမသုတိဟောတုသဒနာသုတ်တံလေတိတံယာလာနုဘဝတယေကနိဝါဒသင်တိပိသနံယာမိဇေဝနုသံတော်ရတေနိဗ္ဗာမတာနိတော် ဒုက္ခံသုဝတိသောတောသဗဗံကေဇိနဘာသတိဧဝမာရိဂုဏုပေတံပရိတံတံပနာမဟေကရဏီယမထာကုသလေနယန္တာတံတံပရာမိသမေသာသကောဥဇုဇဒုဇုဇဒုဇောသတ္တမုရဏတိမာနိသန္တုသကောဇဒုရောဇအပကိဇောဇတန်လောကဟုတ်တိအနိန္ဒရိယောဇနိရကောဇအဘဂဘောကုလေသွားနနုကေရော နာဇာဂௌရမသရေကေဇိနဝิญุပရိဥပဝရေယံသုခိနဝါသေမိနောဟွန်တုသဝတတာဘွန်သုခိတတာယေကေစီဘာနာဗုဒ္ဓရိတသာဝါသာဝရဝနဝသေသာဒီကဝါယေဝမဟာတာမေဇိမာရတကအနုကဒုလာဣဒာဝါယေဝအရိဒာယေဝဒုရေဝသနိအဝိဒုရေဘုဒ္ဓဝါသံဝေတိဝါသဝတတာဘွန်တုသုခိတတာ နာဘရောဗာဏိကောဝေဒနာတိမညတာကရစီနာကာစီယာရသနာပတိကသေညာနိညာမညာဒုက္ခမိတ်စီယမာတယာဒါနိယဗုဒ္ဓမာယတဧကဗုဒ္ဓနုရကေယောမိသဝဗုဒေတုမာရတဘာဝေအပရိမာဏံမေတ္တသတဝလောကသမိမာရတဘာဝေအပရိမာဏံဘုရားအတောသတိယသာသံဘာရအဝေရမသဗ္ဗတံဣရံသရဏိတေနောဝတရားနောယောတတဝိတမေရော ဧတာတရေဒိဋ္ဌိယပရမမေတ္တာဝိဟာရမိရမဟုဒေရင်သနုပကမဗိလာဝရဒနတမနောကာမေတုဝိနိယရေရံနာယိသတုရဝတိယပုနာရေတိမေတ္တာသုတ်တံနိတိတံသဗ္ဗာဇီဝိသောဇတိနံဒိဗမန္တကရဝိယာဇာနာတိတိဝိတံကောရံတေသင်္သာပိပရိဒယံ အာနာကိတမေသဗ္ဗထာသဗ္ဗရာသဗ္ဗပါဏိနံသဝသောပိနိဝရေတိပရိဒန္တံဗနာမဟေဝိရုပကေမေမေတ္တံမေတ္တဧရာဒိမေသဗ္ဗဗုဒ္ဓေမေမေတ္တမေတ္တံကန္နာဝရမကိရိသာအာဘာရကေမေမေတ္တမေတ္တဒိဗာရကေမေသရုပ်ရေမေမေတ္တမေတ္တဘုပ္ပရေမေ

သတ္တဝရီဩနာနာဝိတရဘူမူတိကကတာမေရခာကတာမေပရိဒံအတိကမန္တုဘုဒ္ဓနိသောဟံနမောဘဂဝတော နမောသတ္တနံသမတမုဒနံခန္ဓာပရိဒံနိတိတံဘုရင်တံဗောဓိတံမာရိနိဗ္ဗတံမောရယောနိယံရေရတဝိတာရခမသတ္တဝနိစရာ စိရတံဝယမန္တာပိနေဝတေကေလူကဏိတုံဓမ္မမန္တာတိအထာတံပရိတံတံပနာမယေဥရေတယံသက္ခုမာဧကာရာဇာဟိတဝန္နောဒွိဘဘာသောတန္တနမသာမိဟိတဝန္နံဒွိဘဘာသံဒေသဂௌဒဝေရေမုရိဝတံယေရနာဝရကုသဗ္ဗရမေဒေမေနမောဒေသမံပါလယံတု နမတုဗုဒ္ဓနာနမတုဘောဓိယာနမောဝိမု ക്ത နာနမောဝိမု ക്തി ယာိမံသောပရိဒံကတဝမောရောစရတိတနာအဘေဒယံသက္ကုမဧကရာဇာဟရိတဝနောပထွေပဝါသောတန္တနမတမိဟရိတဝနံပထွေပဝါသံဣဇဂௌဒဝေရမုရတေရေရမနာဝရကုသဝရမေတိမေနမော

သဗ္ဗထာယမာအတိဇံပရိဒံတံဗနာမဟေအာတိလောကေသီလဂုဏောသစ္ဆံသောစေယနုရိယဒေနာသစေနာကာမိသစ္စာကိယမနုတရံအဝိဇ္ဇတဝါဓမ္မဗလံပရိဒဝပုဂ္ဂေစီနေသစ္စာဗလမဝတာယသစ္စာကိယမကသဟံတန္တိပက္ခအပရဏာတန္တိပါရအဝေသနာ မာတာပိဒါသနေခန္ဓာသာတဝေရပဋိကမသာသစေတေမရှမ္မာပစ္စရိတော်တိကိဝိသေတိသောလမဂရိတာနိဥရကံပတဝယထာတိကိသစေနာမေသမောနာတိဧတာမေသစ္စာပါရမီဟောတာပရိတံနေတိကံယတာနုတရဏေနာပိအန္တလိခေပိပါဏိနော ပဋိဌာမတိကေသာနိဘုံယဝိယသဗ္ဗထာတောပတဝဇာလာမယခာသောရာရိတံဘဝကနနာနာသမုဒ္ဒနာပရိတံတံမနာမဟေယောမေတုတံဧကံပမယံဘဂဝါသဝတိယဝေရတိစေတဝနေအနာတာပိဏိကတာအာရမေတတ္တဂောဘဂဝါဘိက္ခုအာမန္တေတိဘိက္ခောတိ ပါရဏိတိဒေဝေကုဘဂဝတောပစ္စသောတုံဘဂဝဣဒရောဇံဘုဒ္ဓဘုရားမိခွေဒေဝသူရသင်္ဃမောသမှုပပြုလောဟောတိအထကောဘိကဝေသကောဒေဝနာမိန်တော်ဒေဝီတောရင်းနေအာမန္တေတိသဇေမာရိတာဒေဝနံသင်္ဃမကတနာဥပ္ပိစေယဗယံဝါသမိတတဝါလောမသောဝါမမေဝဒသမေသမေရဇေကံဥလောကိယသာ မမဟိဟောတဇက်ကဟောလောကယတံယံဘွိတတိဗျာမသံမိရတံဝါလောမံသောဝါသောပိယိတတိနောဇေမေတဇကဟောလောကယထသထဇာတိတာဒေဝရာဇသာတဇကဟောလောကယထဇာတိတာဟိယောဒေဝရာဇသာတဇကဟောလောကယတံယံဘွိတတိဗျာဝါသံမိရတံဝါလောမံသောဝါသောပိယိတတိ နောဇေသာဒိဋ္ဌဒေဝရာဇသာသဇေဟဝလောကိယတာအထဝရုဏတာဒေဝရာဇသာသဇေဟဝလောကိယတာဝရုဏတာဟိယောဒေဝရာဇသာသဇေဟဝလောကိယတာယံဘွိတတိဗျာဝသမိရတံဝါလောမသောဝါသောပိတတိနောဇေဝရုဏတာဒေဝရာဇသာသဇေဟဝလောကိယတာအထဤသနာတာဒေဝရာဇသာသဇေဟဝလောကိယတာ သီတာနတဟိဟောဒေဝရသာလေအောင်လောကယတံယံဘွိတတိဗျာဝါသမိတတံဝါလောမသောဝါသောပိယိတတိတိတံခောပနာမိဇောယသကသဝါဒေဝနာမိနာတတဇကံအောင်လောကယတံဇာလိတဝါဒေဝရသာလေအောင်လောကယတံရုဏတဝါဒေဝရသာလေအောင်လောကယတံဣဒနာတဝါဒေဝရသာလေအောင်လောကယတံ

သဇေဒုံမာကမေကွေရိညကတာနာဝါဒုက္ခမူလကတာနာဝါသုညကရကတာနာဝါဥပိ္ပေယဘေယဝါသံမိရတဝါလောမသောဝါမမေဝရတေသမေနုသေအနုတရိယာတာတိတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏဗံပန္နောသုဘတောလောကဝိရော နုတ္တရပုရိသဓမ္မပါရတိသတ္ထာဒေဝမနုဿာနံဗုဒ္ဓောဘဂဝတိမမဟိဟောဘေကဝေနုတ္တရတံယံဘုဒ္ဓတိဘေယဝါသံမိတတံဝါလောမသောဝါသောဘိယိတိနောစေမနုတ္တရေယထအထဓမ္မနုတ္တရေယထသောခတောဘဂဝတာဓမ္မောတနိရှိကောအာဂါလိကောအိပတိကောဩပနိကော သစ္စာတံဝိရိဒဘဝိညုဤတိဓမ္မာဟိဟောဘေကွေနုဒရာတံယံဘုဒ္ဓတိဗျာဝါသမိတတဝါလောမအသောဝါသောပိတတိနောဇေရမနုတရိယထအထမင်္ဂနုတရိယထဗုဒ္ဓိပါနောဘဂဝတောသာဝကတံဃောပုဇုဒီပါနောဘဂဝတောသာဝကတံဃောညာယပတိပါနောဘဂဝတောသာဝကတံဃော သာမိစေတိပါဏောဘဂဝတောသောကတံဟောယရိရံသတ္တာရိပုရိသာယုဂာနိအထပုရိသာပုဂ္ဂလာဧသဘဂဝတောသောကတံဟောအာဟုနေယောပါဟုနေယောတေခိနေယောဣဇလိကရဏီယောနုတ္တရံပုညခေတံလောကသာတိသံဃာယောဘေကွေနုတ္တရတံယံဘောိတတိဘယဝါသာမိတတံဝါလောမဟံသောဝါ သောဗိရိတတိသံဃိတဟိတုတရဝဒံဤရေကိုရာသမဝတမှုတော်ဝိတရာကောဝိတရာကောဝိတမောဟောအဘိယုအသံမိအနုတ္တရာတိအပလာယိတိဣရမောဇဘဝဣရဝတ္တနာသူဝတောအထာပရဣရရောသသတ္တာအရိဉ္ဇေရုက္ခမူလေဝပညာကာရေဝဘိခဝော နုတရေတာသံဗုဒ္ဓံဗယံဓမ္မာကနောတိယနောဇေဗုဒ္ဓံတရေယာထလောကဝိထံတရာတရံအထရာမန္တရိယအထနိယနိကံသူရေပိတံနောဇေရာမန္တရိယရဏေနိကံသူရေပိတံအထသံဃံတရေယာထဘုညေထေတာနုတရံဧဝံဗုဒ္ဓံတရံတာနံဓမ္မံသံဃင်္စဘိခောဘယဝါသမိဒတဝါလောမဟံသောနဟေတတိ သဇဂာပရိတံနေဟိတံအာသနေဟိနာရသသာသနေသာဥတမတေအာမနုတေဟိဇာနေဟိသရအကိဟိသာသာရိပိပရိဒါနံသရတနာအာဟိတယအသဂုတ်တိယယာတိတေတိမဟာဝီရောပရိဒံဓမ္မနာမဟေဝိပါဒိတသာနမတုသကုမာရတာတိမတော်သိကေတာပိဇာနမတုသဗ္ဗဗုဒ္ဓနုဂမိနော ဝေသဘုဒ္ဓသာနမတုနာရကသာ တပတိနောနမတုကကုသန္တသာမာရသေနာဗမရိနောခောနာဂမနာသာနမတုပြေမနာသာဝုတိမတော်ခာတာပန္နသာနမတုဝိပမௌဒသာသဗရိအင်္ဂိရသသာနမတတ္တဗုဒ္ဓသာတိမတော်ယောဣမန္တမနေတေတိသဝဒုက္ခမနုရဏံ ဒေသာရိနေဝုဒာလောကယတဗုဒ္ဓဝိပါတိသောဒေသနာအာပိသုနာဓမဟာတဝိရသာရာဟိတံဒေဝမနုဿာနာယာနမတဏိဝရမဝိသရဏသံပါဏမဟာတဝိရသာရာဧတေစိစိသသံမူရာအနေကအဘတာကောတိယောသဗေဗုဒ္ဓသမသမသဗေဗုဒ္ဓမေဟိကသဗေရသဗလူပေတဝိသရေစေဥပါကတာ သာဝေတေပတိဇာနန္တိအာသဝန္ဒနာမုဓမံတိယနာရံရံတေတေပရိသသဝိသာရရာယမဇကံဘောတင်ဒီလောကေအပိဝတိယံဥပေတာဘုရားရမေယိဒါရတယိနာယကပတ္တိန္တလက္ခဏုပေတာပိတာနုညစနာတရာဓမ္မဘဝသုဘဝသဗေတိမုနိကုသရာဘုရားသတိညွနောဟေတေသဗေစိနာသဝစိနာ မဟာပဗာမဟာဒေသမဟာပညာမဟာဗလာမဟာကရုဏိကာရိယသဗေသနာဒုက္ခဝါဒီဘာနာတာပဋိဒါဇဒါနာလေးနာဇဗိုင်းနံကတိဝနုမေတ္တာတရဏာဇဟိတေတိနံပါရိဝကတလောကတာသဗေတိပရာယနာသေတဟံတိရတာပါရိဝနာမိပုရိသုဒမေပဇသမနာသာစေဝဝနာမိတိတထာကတိ

ဘုရားတိမဗမေဒီသာလာကေတတိဘုရားမေဒီကဒေတိအမေနုရကံတို့အာရောဂေနသုဘေနသာဒေနဗမေဒီသာလာကေတတိဒေဝမေဒီကဒေတိအမေနုရကံတို့အာရောဂေနသုခေနသာဘုရားတိမဗမေဒီသာလာကေဗန္တိနာဂမေဒီကပစ္စည်းမသမေဒီသာလာကေတတိနာဂမေဒီကေဗိယမေနုရကံတို့အာရောဂေနသုခေနသာဟုတ်တော်သမေဒီသာလာကေတတိရကမေဒီက ụamedg n ụrego pezime na na na na Ụlọ dị awụrụbegogụwee ụdaddpadarada lụga bara ya abino bi amenrgnụ arọgn aza nagadzabụadwaaha marigha tbi amenregnụ arọgị na adụ n aza eyimaza irewaairiagane

ဝရကမိဝိနာတိသာရမေဝပရိတိယံသုတိနာကဝဥထာနာယင်းသာတာရိတိတေဟနေသေရသင်္ဂလိမာလာတလောကနာတိနာဘာတိတံကဘာတယေမောတိသံပရိဒံဓမ္မနာမယေယတောဟံပဂိနိရိယယဇာတိယဇာတောနာရိဇာနာမိသစ္စာပါဏာဇိဝိတဝရောပေတာ ဒေနာသစေနာသုတိတေဟောတုသုတိကဗသာအင်္ဂုလိမာလာသုတ်တံနေတိတံသမ္မာရေသမ္မာဓမ္မဘဝဒုက္ခဝိနာသနေသတ္တရမေဇာဘုဇင်ေမာရသေနာဗမရနေဘုဇိတ်တော်၏စိမေတာတာတိဝမုဒ္ဒဂုဒ္ဓမာအာဇာတိမသရာဗျာရေအမတ္တနိယံကတာဧဝမာရိဂုဏုပေဒအနိကဂုဏသင်္ဟံ ဩသရင်ဇာယိမမတာဘုဇင်ယသဗနာမယေဘုဇင်ောတတိသင်္ခါရဓမ္မနာဝိဇောတတာဝိရိယပိတိပတ္တိဘုဇင်ငါသရထပရေသမာဓုပိဋာဘုဇင်ငါတတေတေသဗ္ဗရတိနာမုနိနာသမရကတာဘာဝိဒဟုလိကတာ သာဝတံဒီပညာယနိဗ္ဗာန်အစဘောရိယဣရေနာသစ္စာဝဇေနာသုတိတေဟောတုသဗ္ဗရာဧကသမေသမေဓာဓမ္မဝရဏိသကသဗ္ဗံ သီလနေဒုက္ခရေတောဘောဇင်ေတတ္တတိသေသေဇာတံပိဏလိတောရောဂမောဇင်သုတေခနေဣတိနာသစ္စာဝိသေနာသုတိတေဟောဒုသဗရာဧကရာတပရာဇာပိကိလေနာပိပိရိတော သုံနထေနာတံဧဝဗရာမိဒဝနာသာရံသမောရိဒဝနာအာဝါဒသမဟုတ်တာပိဌာနသောဣတိနာသစ္စာဝိသေနာသုတိတေဟောဒုသဗရာ ဒီနာဒဇအာဘာရတိနာနာမိမေတိနာမဂ္ဂတာကိလေသာဝါပါဒနုပါတိဓမ္မတံဣတိနာသုဇဝိဇေနသုတိတေဟောတုသဗ္ဗရာဝိဇင်္ဂသုတ္တနိဒံယံဒုန်ိမေတဝမင်္ဂလင်စရောသမနာဘောသကုဏတာသာတော်ပါပေခောတုသူပိနာကန္တံဗုဒ္ဓ ानु ဘဝေနာဝိနာသမင်တု ယံဒုနိဝေဒဝမင်းလင်းစရောဇာနာဘောသုဏတကာတော်ဘာဝနာရုသမိနာအာရန္တဓမ္မနုဘဝေနာဝိနသမင်တုယံဒုနိဝေဒဝမင်းလင်းစရောဇာနာဘောသုဏတကာတော်ဘာဝနာရုသမိနာအာရန္တသံဃာနုဘဝေနာဝိနသမင်တုဒုက္ခပါဒဇာနေဒုက္ခဘယပါဒဇာနေဘယသောကပါဒဇာနေသောကဟောတုသဘေပိပါဏိနော စိတ္တဝရသာအမေသဗ္ဗရာဘုံညသဗ္ဗရာသဗ္ဗေဒေဝနုမောရတုသဗ္ဗသမ္မရိသိရိယဒါနန္တရနုသရာယသီလရကနုသဗ္ဗရာဘာဝနာဝိရဒဟောဒုကိသနတုဒါဂတာသာရေဗုဒ္ဓဗလပါဒပိစိကနိစ္စယာမလံအရဟတရင်္ဂတိစေနာရကမနာမိသဘာသောယံကိစီဝေတံဣရဝါဟုရဝါ သေတုဝါယာရတနာပဏိတံနာနောသမာဓိတရကတိနာဣဒံဘုဒ္ဓရတနာပဏိတံဣဒေနာသစ္စေနာသူဒျောတုယံနေဇဝိတဣဒဝဟုရဝါသေတုဝါယာရတနာပဏိတံနာနောသမာဓိတရကတိနာဣဒံမိတမေရတနာမဏိတံဣဒေနာသစ္စေနာသူဒျောတုယံနေဇဝိတဣဒဝဟုရဝါသေတုဝါယာရတနာပဏိတံ နာရောတမအာရိတရာရေတေ နာဣဒံသံယောတရမဏိတာဣရေနာသစေနာတို့တိဟောတုဘဝတုသဗ္ဗမင်္ဂလာရကတုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓ ानु ဘဝေနာသရတုခိဘဝန္တုတိဝေတုသဗ္ဗမင်္ဂလာရကတုသဗ္ဗဒေဝတာသဗ္ဗဓမ္မ ानु ဘဝေနာသရတုခိဘဝန္တုတိဝေတုသဗ္ဗမင်္ဂလာရကတုသဗ္ဗဒေဝတာ

သူနဲ့ခတံသူမင်္ဂလံသုဘဗာတံသူဥဒိတံသူကနာသူမောဒောဇာသူဣဒံပရမစာရိတုပရကိဏံကာယကမ္မဝါစာကမ္မပရကိဏံပရကိဏံမနောကမ္မပဏိဇေပရကိနေပရကိဏနိကတဝနာလမနာတေပရကိနေဒေအတလာလာသုခိတာဝိရုလာဗုဒ္ဓသာသနေအာရောဂသုခိတာဟွန်တုသာသဝေဟိညာတိ ဥပနာသုတ်တံနိတိတံ